သာသနာတော်နှစ်2569ခုနှစ်ကောဇာတိဂရီ1385ခုနှစ်နေုံလာဇန်4ရက်ခရစ်နှစ်2020နှစ်မေလ20အဲခရစ်နှစ်2023ခုနှစ်မေလ22ရက်တနင်္လာနေ့ယနေ့ ကာလီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရအကြောင်းတိုက်ကြီးအတွင်း၌မဟာသတိပဋ္ဌာန်ဝိပဿနာကိုနေတရား စခန်းပွဲမှာဝိပဿနာတရားတို့ကိုရိုးရိုးသေးသေးကျွံပွားအားထုတ်လျက်ရှိတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါန

အဲ့ဒီအခွင့်ကောင်းအခါကောင်းကိုလက်တွေ့အသုံးချနိုင်လို့ရှိရင်မိမိတို့ဟာဒီမျက်မှောက်ဘဝမှာပဲအပယ်ဆင်းရဲလွတ်နိုင်တော့တဲ့ဉာဏ်အစဉ်မျိုးထီအောင်လည်းရနိုင်တယ်ဆင်းရဲအလုံးငြိမ်းတဲ့ဉာဏ်စဉ်မျိုးထီအောင်လည်းပဲပါရမီရှိမယ်ဆိုရင်ရနိုင်မှာ ယောဂီတို့အားထုတ်နေတဲ့တရားဟာတတိပဋ္ဌာန်ဝိပဿနာတရားဖြစ်ပါဒီတတိပဋ္ဌာန်ဝိပဿနာတရားများကိုမိမိတို့ရိုးရိုးသေးသေးကြိုးစားပြီးတော့ရှုမယ်ထူအားဖြင့်ဘုံ၅ပါးဥစည်းပြီးတော့ရှုမယ်ဆိုရင်ပေါ့ဘုံ၅ပါးတနည်းအားဖြင့်ဗလာ၅ပါးပေါ့ ဘူ၅ပါးဆိုတာတတ္တဘူဝိရိယဘူတတိဘူတမာတိဘူပညာဘူတရားဝရိယတတိတမာတိပညာဆိုတဲ့ဒီဘုံ၅ပါးဥစည်းပြီးတော့ဒါကြိုးစားပြီးတော့ရှုမယ်ပွားမယ်အားထုတ်မယ်ဆိုရင်ဒီမျက်မှောက်ဘဝမှာပဲဝိပဿနာဉာဏ်တူတွေအရိယာမဉ္ဇဉ်တူတွေရရှိပြီးတော့ ဆင်းရဲငြိမ်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါတယ်မိမိတို့အားထုတ်နေတဲ့တရားတွေဟာမိမိတို့အကျိုးမဲ့မဖြစ်ပါဘူး။ဆက်စွာဘုရားရှင်ကိုရောမြတ်ကြီးကမိမိကောသူပတ္တသူပတ္တဘိက္ခုတမ္မာဝိဟရိယောအတုံညောလောကောအရဟံတေဟိအတ္တဆိုပြီးတော့ မဟာပရိနိဗ္ဗာန်သုတ်တံမှာမြတ်စွာဘုရားဟွန်ကြားထားတာရှိပါသူပတ္တသူပတ္တဣမေဇဘေကုငါဘုရားဤတပိသားယဟန်တော်တို့သည်တမ္မာကောင်းမွန်မှန်ကန်စွာဝိဟရေယမပြတ်မလတ်ကျိုးစားပွားများအားထုတ်ပြီးနေကြကုန်နေကုန်ညာအံ့ အရဟံတေဟိယန္တာတို့ဖြင့်အတုံညောမစိတ်သုံးသည်အတ္တဖြစ်ရ၏ငါဘုရားဟောကြားထားတဲ့ဒီသတိပဋ္ဌာန်ဝိပဿနာတရားများကိုရိုးရိုးတည်တည်နဲ့ကြိုးစားမယ်အားထုတ်ကြမယ်ဆိုရင်ငါဘုရားရဲ့သာသနာမှာယန္တာတို့ဖြင့်မစိတ်သုံးဘူး အာထုတ်နေမယ်ဆိုရင်ဘယ်တော့မှယဟန္တာမစိတ်သုံးဘူးယဟန္တာမစိတ်သုံးတယ်လို့အနာဂံတဂရဂံသောတာပန်လည်းမစိတ်သုံးမြတ်စွာဘုရားရှင်ရဲ့တရားတော်များအကာလိကအချိန်မဆိုင်မဲနဲ့နေ့အားထုတ်ရင်နေ့မှာရနိုင်တဲ့တရားညအားထုတ်ရင်ညမှာရနိုင်တဲ့တရားတွေဖြစ်ပါတယ် အဲ့လိုအချိန်မဆိုင်မနဲ့ရနိုင်တဲ့တရားတွေဖြစ်တော့မိမိတို့အခုကြိုးစားပြီးတော့ဒီသတိပဋ္ဌာန်ဝိပဿနာရှုနေတိုင်းကြိုးကြိုးစားစားအားထုတ်သွားမယ်ဆိုရင်ဒီမျက်မှောက်ဘဝမှာပဲတရားဓုတွေရနိုင်ပါလိမ့်သို့တော်လည်းပဲလောကမှာရှိနေကြတဲ့အယူဆနှမျိုးရှိပါတယ်လောကမှာ မြတ်စွာဘုရားရှင်ရဲ့သာသနာတော်2500ကျော်သွားပြီဖြစ်တဲ့အတွက်တဲ့တရားတွေအထုတ်ပြီးမဲ့လူလည်းပဲသောတာပန်စတဲ့ရိယာပုဂ္ဂိုလ်တွေမဖြစ်နိုင်တော့ဘူးလို့အဲဒီလိုအယူအဆရှိတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ် သာသနာ2500မကလို့သာသနာ9000ကျော်သွားရင်လည်းပဲမြတ်စွာဘုရားဟောကြားညွှန်ပြတဲ့တရားတော်တွေတိုင်းလိုက်နာပြီးတော့ကျင့်သုံးမယ်အားထုတ်မယ်ဆိုရင်သောတာပန်စတဲ့အရိယာပုဂ္ဂိုလ်ကြီးဖြစ်နိုင်တယ်အဲဒီလိုအယူဆရှိတဲ့ပုဂ္ဂိုလ်ကြီးရှိပါပုဂ္ဂိုလ်နှမျိုးနှစားရှိပါ ဘာကြောင့်လဲဆိုတော့ဘုရားရှင်သာသနာတော်2500ကျော်သွားပြီဘုရားသာသနာကုန်ပြီတရားသာသနာရောက်ပြီလို့ယူဆရှိတဲ့ပုဂ္ဂိုလ်မျိုးတွေကဒါတရားသာသနာရောက်ပြီဖြစ်တဲ့အတွက်ဘယ်လိုပဲတရားတွေအထုတ်ပေမဲ့ဒီပုဂ္ဂိုလ်တွေတရားမရနိုင်ဘူးလို့ယူဆရှိတယ်အဲ့ဒါကိုဘုန်းကြီးတို့မြတ်စွာဘုရားရဲ့လူတော်ကိုသိတော်မူကြတယ် ထာဂရဆရာတော်များထာဂရဆရာများများကဖွင့်ပြထားတာရှိပါတယ်တရားရနိုင်ခြင်းရဲ့အခွင့်ကောင်း၄ပါးကိုဖွင့်ပြထားပါဗုဒ္ဓဘာသာခနောတဲ့နောက်ပြီးတော့ဗုဒ္ဓဘာသာခနောဆိုတာက ဘုရားပွင့်ပြီးတော့ဘုရားသာသနာတော်နဲ့တွေ့ကြုံနဲ့တွေ့ကြုံနေရခြင်းဆိုတဲ့အခွင့်ကောင်းအခါကောင်းနဲ့နောက်ပြီးတော့နံပါတ်2ကမစ္စည်းမဒေတိဥပပတ္တိကနောဘုရားပွင့်တော်မူတဲ့ဘုရားသာသနာထွန်းကားတဲ့နေရာမှာလူဖြစ်ရခြင်းဆိုတာတရားရနိုင်ခြင်းရဲ့အခွင့်ကောင်းခါကောင်းပဲတဲ့ နောက်ပြီးတော့နံပါတ်3ကတမ္မာဒိဋ္ဌိယပတိလတ္တခဏောတမ္မာဒိဋ္ဌိဆိုတဲ့ယူကောင်း အယူမှန်ရှိနေခြင်းဟာလည်းပဲတရားရဖို့ခွင့်ကောင်းတစ်ခုပဲသန္တံအာရဏဏအဝေကံလကနောမျက်စိနာနာလျာကိုစိတ်ဆိုတဲ့အကြည်ဓာတ်6ပါး မချွတ်တယ်ပဲပြည့်စုံနေခြင်းဟာလည်းပဲတရားရဖို့အခွင့်ကောင်းခါကောင်းပဲအတ္တကရာဆရာများကအဲ့ဒီလိုဖွင့်ပြထားပါတယ်အဲ့တော့ဘုရား ပွင့်ပြီးတော့ဘုရုပါရခဏဘုရားပွင့်လို့ဘုရား သာသနာတော်ကြီးနဲ့တွေ့နေရခြင်းဟာတရားရဖို့အတွက်ခွင့်ကောင်းခါကောင်းကြီးပဲဆိုတာကိုဘုရားတို့ လေ့လာကြည့်နိုင်မှာသာသနာ့ဘအချိန်ကာကာလမှာလူဖြစ်နေရပေမဲ့လူလည်းပဲယခုလိုနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့မဟာသတိပဋ္ဌာန်ဝိပဿနာတရားများကိုဟောပြောညွှန်ပြတဲ့ပုဂ္ဂိုလ်မရှိတဲ့အတွက်တရားနာကြားခွင့်တရားအထုတ်ခွင့်မရရှာပါဘူး အဲဒီလိုနာကြားခွင့်ကျင့်ပွားခွင့်မရနိုင်တဲ့အတွက်ကြောင့်သူတို့မှာတရားရဖို့အတွက်ခွင့်ရင်းမရှိပါဘူးအခုမြတ်စွာဘုရားပွင့်တော်မူတဲ့အတွက်မြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးအခုရှိနေပြီကိုမိမိတို့ဟာသာသနာတော်ကြီးနဲ့တွေ့နေပြီမြတ်စွာဘုရားရှင်ရဲ့သာသနာတော်ဟာနှစ်ပေါင်း2569ခုခုနှစ်နှစ်ရှိသွား သာသနာတော်ကြီးမကွယ်သေးဘူးသာသနာတော်ကြီးဟာလေလိုလာလို့ထွန်းနေနေတဲ့အချိန်မှာပဲခုမိမိတို့ဟာသာသနာတော်နဲ့တွေ့နေရပြီဒီလိုသာသနာတော်နဲ့တွေ့နေတဲ့အချိန်လေးမှာမိမိတို့ရသော်ဘုရားရှင်ရဲ့အဆုံးအမတွေဟောပြောနိုင်တဲ့ဆရာသမားကောင်းတွေရှိနေညွန်ပြပေးနိုင်တဲ့ဆရာကောင်းသမားကောင်းတွေရှိနေတယ် အဲ့ဒီလိုမြတ်စွာဘုရားရှင်ရဲ့အဆုံးအမဒေသနာတော်အတိုင်းပေါ့ညွှန်ကြားပြသနေတဲ့ဆရာကောင်းတမကောင်းထာမှာမိခိုရပြီးတော့အဲ့ဒီလိုဆရာသမားရဲ့ညွှန်ကြားချက်အတိုင်းလိုက်နာပြီးတော့ဒါမိမိတို့ရိုးရိုးသေးသေးရှုမယ်ပွားမယ်အားထုတ်မယ်ဆိုရင်တရားရဖို့အတွက်အခွင့်ကောင်းအခါကောင်းကြီးရှိနေပြီ။ မိမိတို့မှာအခုအခွင့်ကောင်းအခါကောင်းကြီးနဲ့ကြုံနေပြီလို့ဒီလိုစိတ်ထဲမှာသဘောကျပြီးတော့မိမိတို့အားထုတ်နေတဲ့တရားကိုတကယ်တမ်းသာရိုးရိုးတည်တည်နဲ့ထိုင်ရင်ဖြစ်စီရရင်ဖြစ်စီ သွားရင်ဖြစ်စီလျောင်းရင်ဖြစ်စီတတိကပ်ပြီးတော့ရှုမှတ်ပွားများ အားထုတ်နေမယ်ဆိုရင်မိမိတို့အတွက်တရားရဖို့ အခွင့်ကောင်းကြီးမကြုံဘူးလားခွင့်ကောင်းကြီးကြုံနေပြီအဲ့လိုခွင့်ကောင်းကြီးကိုမိမိတို့ရအောင်ယူဖို့ပဲလိုတယ်သာသနာတော်ကြီးအခုချိန်မှာထွန်းကားနေသာသနာတော်ကြီးရှိနေတယ်အဲ့ဒီသာသနာတော်ကြီးနဲ့မိမိတို့တွေ့နေတယ်နိခုဒီအမေရိကန်နိုင်ငံမှာဆိုရင်လည်းပဲမြတ်ဗုဒ္ဓဘာသာဘုန်းတော်ကြီးအကြောင်းဟာတရားကျော်တောင်ရှိတယ် ယဟန်တန်ဃာတွေ200ကျော်300နီးပါးလောက်ရှိနေပြီမိမိတို့မှာဒါနာကောင်းမှုပြုကျင်နေဆိုရင်လည်းပြုလို့ရသီလဆောင်ထိန်မယ်ဆိုရင်လည်းသီလကောင်းမှုတွေဆောင်ထိန်လို့ရယခုလိုဘာဝနာတရားတွေပွားများအားထုတ်မယ်ဆိုရင်လည်းဘာဝနာတရားတွေဟောပြောညွှန်ပြနိုင်တဲ့ဆရာကောင်းသမားကောင်းတွေရှိတယ်ဟောလဲဟောပြောညွှန်နေညွှန်ပြနေကြအဲဒီလိုဟောပြောညွှန်ပြနေတဲ့ တရားတော်များအတိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးကျင့်မယ်ဆိုရင်ဒီချိန်ဟာတရားရဖို့ခွင့်ကောင်းမယ်ခွင့်ကောင်းကြီးကျုံနေပြီလို့ဒီလိုမိမိတို့ဗမာနိုင်နိုင်ဆုံးဖြတ်ချက်ချပြီးတော့ဒီခွင့်ကောင်းကြီးကိုလက်လွတ်မခံမဲနဲ့လို့ရအောင်ကြိုးစားမယ်ဆိုရင် တရားရနိုင်တယ်ဒါကြောင့်သာသနာထွန်းပါအရမှနေတာခွင့်ကောင်းဖြစ်ပေသည် သာသနာတော်နဲ့တွေ့နေတာသာသနာတော်နဲ့ကြုံတွေ့နေရတာလည်းပဲတရားရဖို့အခွင့်ကောင်းခါကောင်းပဲဒါကြောင့်မို့သာသနာနဲ့ကြုံတွေ့နေရတာတရားရဖို့အတွက်အခွင့်ကောင်းအခါကောင်းကြီးပဲကဲဆိုကြည့်လိုက်ဖရာပွင့်လာသာသနာတွေ့ရာခွင့်ကောင်းဖြစ်ပေသည်ဖရာပွင့်လာ သာသနာတွေ့ရာ ခွင်ကောင်းဖြစ်ပေသည်နှခေါက်လောက်စုကြည့်ပါအခုဘုရားပွင့်လို့ဘုရားသာသနာတော်ကြီးနဲ့တွေ့နေပြီ တွေ့နေတဲ့အတွက်ကြောင့်မို့မိမိတို့ဒီမှာနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့တရားတွေတတိပဌာန်တရားဝိပဿနာတရားတွေဟောပြောညွှန်ပြနိုင်တဲ့ဆရာကောင်းသမားကောင်းတွေကိုမိကိုရနေပြီဒီချိန်လေးမှာမိမိတို့ဒီခွင့်အရေးလေးကိုရအောင်ယူပြီးတော့တရားတွေဒီဆိုင်မှမှကြိုးစားပွားများအားထုတ်သွားမယ်ဆိုရင်တရားရနိုင်တဲ့ခွင့်ကောင်းကြီးကျုံနေပြီနံပါတ်1နောက်နံပါတ်2ကမြစ္စည်းမဒေတိဥပပတိခနော မစ္စည်းမဒိဋ္ဌိမစ္စည်းမဒေတ၌ဥပပတ္တိကနောလူဖြစ်ရသောခဏ၎င်းမစ္စည်းမဒေတဆိုတာသာသနာထွန်းကားတဲ့အရာကိုပြောတာရသော်ဘုရားပွင့်ထုံးပေါ်ပေါက်တော်မူစကတော့အိန္ဒိယနိုင်ငံဟာဒါမစ္စည်းမဒေတပဲဒီနေ့အိန္ဒိယနိုင်ငံမှာဘုရားသာသနာထွန်းကားတော့ဘုရားသာသနာတော်ဟာဘုန်းကြီးတို့မြန်မာနိုင်ငံမှာထွန်းကားနေ ထေရဝါဒ၅နိုင်ငံရှိပါတယ်အဲဒီ၅နိုင်ငံထဲမှာသီရိလင်္ကာနိုင်ငံထိုင်းနိုင်ငံကမ္ဘောဒီးယားနိုင်ငံလောနိုင်ငံမြန်မာနိုင်ငံဆိုပြီးတော့နိုင်ငံ၅နိုင်ငံရှိပါတယ်သီရိလင်္ကာနိုင်ငံမှာဆိုရင်လည်းပဲထေရဝါဒတန်ဃာတော်ရှင်မြတ်တွေဟာတောင်းကနမ်းပဲရှိတယ် နောက်ပြီးတော့ဘုန်းကြီးတို့နဲ့အိမ်နန်းနေခြင်းဖြစ်တယ်လွန်နိုင်ငံလို့ဆိုတာလည်းပဲတောင်းကနန်းလောက်ပဲရှိတယ်ကမ္ဘောဒီးယားနိုင်ငံဒီလိုပဲတောင်းကနန်းလောက်ပဲရှိတယ်ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံမှာသိက္ခာန်ရှိထိုင်းနိုင်ငံမှာလည်းသိက္ခာန်လောက်ရှိတယ်ဘုန်းကြီးတို့မြန်မာနိုင်ငံမှာတော့သာသနာရေးဝန်ကြီးဌာနရဲ့တွက်ချက်မှုအရ9သိန်းကျော်လောက်ရှိတယ်ဆိုပါတယ် အဲတော့သာသနာတော်ထွန်းကားနေတဲ့အရာဘယ်ရာလဲလို့မေးရင်မြန်မာနိုင်ငံမှာခုမြန်မာနိုင်ငံမှာမိမိတို့လူဖြစ်ရတယ်မြန်မာနိုင်ငံသားတွေဖြစ်ရတယ်မြန်မာနိုင်ငံသားတွေမဟုတ်ဘဲနဲ့ဗုဒ္ဓဘာသာဝင်ပုဂ္ဂိုလ်များဖြစ်ကြရတဲ့အတွက်ကြောင့်မိမိတို့ဟာသာသနာထုံးကားတဲ့အရာမှာလူဖြစ်ကြရတဲ့ပုဂ္ဂိုလ်ကြီးဖြစ်ပါအဲဒီလိုသာသနာထုံးကားတဲ့အရာမှာလူဖြစ်ရခြင်းဟာ မြတ်စွာဘုရားရှင်ရဲ့အဆုံးအမဖြစ်တဲ့နိဗ္ဗာန်ရောက်ကြောင်းတရားတော်များဖြစ်တဲ့တတိပဋ္ဌာန်ဝိပဿနာတရားတွေဟောပြောနိုင်တဲ့ပုဂ္ဂိုလ်ကြီးညွှန်ပြပေးနိုင်တဲ့ပုဂ္ဂိုလ်ကြီးဆရာကောင်းတမကောင်းကြီးဒီကိုရအဲလိုမိကိုရတဲ့အတွေ့အကြုံမူလည်းပဲမိမိတို့မှာတရားနာခွင့် ရပြီးတော့အဲ့ဒီတရားတော်တိုင်းလိုက်နာပြီးတော့ကျင့်သုံးမယ်ပွားများမယ်အားထုတ်မယ်ဆိုရင်မိမိရဲ့ပါရမီအလျောက်ပေါ့အပေလွတ်နိုင်တဲ့သောတာပန်အစစ်ဖြစ်နိုင်တယ်တဂရကအနာကယဟန္တာအစစ်တီအောင်ဖြစ်နိုင်ဒါပေမဲ့လို့သာသနာရှိပေမဲ့လို့လည်းပဲသာသနာမထွန်းကားတဲ့အရာမှတော့ပြီးလူဖြစ်နေရင်လည်းပဲ ဒီနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့တတိပဌံတရားတွေဟောပြောနိုင်တဲ့ပုဂ္ဂိုလ်မရှိဘူးဟောပြောနိုင်တဲ့ပုဂ္ဂိုလ်မရှိတဲ့အတွက်နာကြားခွင့်လည်းမရနိုင်နာကြားခွင့်မရတဲ့အတွက်ကြောင့်ဘာမှတရားရဲ့အနှစ်သာရကိုမသိတဲ့အတွက်ကြောင့်ကြင်ကြံပေါ်များအထုခွင့်လည်းမရနိုင်တရားပွင့်ပေမဲ့သာသနာတော်ရှိပေမဲ့သာသနာမထွန်းကားတဲ့အရာကိုဘုရားတို့မြန်မာနိုင်ငံဆိုရင်လည်းပဲ သာသနာမထွန်းကားတဲ့ရက်တွေရှိတယ်နိအဲ့ဒီလိုသာသနာမထွန်းကားတဲ့ရက်မှာလူဖြစ်နေရတဲ့ပုဂ္ဂိုလ်ကြီးဖြစ်လက်တရားနာခွင့်တရားအားထုတ်ခွင့်တို့မှမရရှာဒီသာသနာထွန်းကားတဲ့အရက်မှာလူဖြစ်နေတဲ့ပုဂ္ဂိုလ်များဆိုတော့တရားတော်တွေကိုနာကြားခွင့်ရတယ်ကျင့်ပွားခွင့်ရတယ်အခုဘုန်းကြီးတို့ မြန်မာနိုင်ငံမှာဆိုရင်လည်းပဲကိုဗစ်ကာလကြီးမဖြစ်ခင်အချိန်ကာလဆိုရင်တရားပွဲတွေရက်ွယ်တိုင်းနီးပါးလောက်တရားပွဲတွေရှိတယ်။နောက်ပြီးတော့လည်းပဲရုပ်ပြင်သားကြားအနေကအဖြစ်လည်းပဲထုတ်လွှင့်ပြီးတော့တရားတွေထုတ်လွှင့်ပြီးတော့မိမိအိမ်ထဲမှာပဲမိမိတရားနာမယ်ဆိုရင် နာလို့ရတယ် ညွန်ပြပေးနေတဲ့ဆရာသမားတွေညွန်ပြတဲ့အတိုင်းလိုက်လာပြီးတော့ကျင့်သုံးမယ်ဆိုရင်တော့မိမိအိမ်ထဲမှာမိမိကျင့်သုံးအားထုတ်လို့ရတယ်။အဲ့ဒါဘာကြောင့်လဲဆိုတော့သာသနာထွန်းကားတဲ့အရက်မှာလူလာဖြစ်နေလို့သာသနာမထွန်းကားတဲ့အရက်မှာဆိုရင်ဘုန်းကြီးကပြောတဲ့တရားတွေဘလို့မှနာကြားခွင့်မရနိုင်ဘူး။ကျင့်ပွားခွင့်မရနိုင်ဘူး။ဘုန်းကြီးတို့ ကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးနဲ့ဓမ္မဒေသစာရေးခရီးကြွတဲ့အခါမှာဆရာတော်ဘုရားကြီးရဲ့နောက်တော်ဘာကပစ္ဆာသမဏအဖြစ်နဲ့လိုက်ရတော့မင်းတို့တောင်တန်းဒေသတွေလည်းပဲရောက်ပါတယ်အဲဒီလိုတောင်တန်းဒေသတွေရောက်တဲ့အခါတွေမှာဘာသာတရားကသာသနာကမထွန်းကားတော့ အတုအယောင်တွေထွန်းကားနေတဲ့နေရာတွေဖြစ်တော့ယခုလိုနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့တရားတွေဟောပြောနိုင်စွမ်းရှိသောစွမ်းရည်ရှိတဲ့ပုဂ္ဂိုလ်တွေမရှိကြဘူး။နာကြားခွင့်မရဘူး၊ကျင်ပွားခွင့်မရဘူး။ဒါကြောင့်မို့သာသနာထုံးကားတဲ့ရမှနေရတာတရားတွေနာကျင်တဲ့အချိန်ကိုနာလို့ရ။ နာကြားခွင့်ရတဲ့အတွက်ကြောင့်မို့လည်းပဲကျင့်ပွားအထုခွင့်နေရတယ်မြန်မာနိုင်ငံထဲမှာတရားရိပ်တာတရားဌာနတွေအများကြီးရိပ်တာတိုင်းရိပ်တာတိုင်းမှာလည်းပဲတရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေဟာအလွန်များပြားတာပဲတရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေလွန်များပြားကြတရားဘက်ကိုအထူးလိုက်စားကြ လူကြီးရောလူငယ်ရောဆိုတာလို့အဲဒီတော့မြတ်စွာဘုရားသာသနာတော်မှာခင်ငါးကိဆိုတာလေးကိုသွားပြီးတော့ဘုရားသတိရမိတယ်မြတ်စွာဘုရားရဲ့သာသနာတော်မှာခင်ငါးကိရှိတယ်ဝိမု ക്തി ယုဂခိတ္တတမာရိယုဂခိတ္တ နောက်ပြီးတော့သီလယုဂခေတ်တုတယုဂခေတ်ဒါနယုဂခေတ်လို့အဲ့လိုခေတ်၅ခေတ်ခွဲခြားထားတာလေးရှိတယ်အဲ့ဒီခေတ်၅ခေတ်မှာဝိမု ക്തി ယုဂခေတ်ဆိုတာကနှစ်ပေါင်း900ရှိတယ်အဲ့ဒီဝိမု ക്തി ယုဂခေတ်ထဲမှာလူဖြစ်ရတဲ့ပုံကိုယ်တွေဟာ တရားတွေခုလိုဝိပဿနာတရားတွေသတိပဋ္ဌာန်မဲ့ခင်တရားတွေပွားများအထုတ်ခွင့်ရပြီးတော့လွတ်မြောက်မှုချမ်းသာကိုရနိုင်တယ်ဝိမု ക്തി ယုကလွတ်မြောက်မှုချမ်းသာလွတ်မြောက်မှုဆိုတာဘာကလွတ်မြောက်တာလဲဆိုတော့ကိလေသာကိုကမ္မဝဝိပါကဝဆိုတဲ့ဝဆင်းရဲတွေကလွတ်မြောက်သွားတာလေအဲ့ဒီလွတ်မြောက်မှုချမ်းသာကိုရနိုင်တယ် အဲ့ဒီခေတ်က900နှစ်ပေါင်း900ကျော်လွန်သွားလို့ရှိရင်တမာရိယုဂခေတ်ကိုရောက်တယ်တမာရိယုဂခေတ်ကြတော့သူကလည်းနှစ်ပေါင်း900နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့တတိပဋ္ဌာန်ဝိပဿနာမဲ့ခင်တရားတွေဟောပြောမဲ့ပုဂ္ဂိုလ်မရှိတော့သမထတရားတွေပဲဟောပြောတဲ့ပုဂ္ဂိုလ်ရှိကြတယ်။အဲမလို့သမထကျင့်စဉ်တွေပေါ့ ုဏ်တော်တွေပွားရမယ်မေတ္တာဘာဝနာတွေပွားရမယ်ကတိုင်းတွေပွားများအားထုတ်ရမယ်ဇံလိုင်းပေါ့ဇံဖြစ်မဲ့လိုင်းကိုဟောပြောညွှန်ပြနေအဲ့လိုသမထတရားတွေကြီးတယ်ညွှန်ပြတယ်တမာရီယုဂခင်နှစ်ပေါင်း900 အဲ့ဒီနေပေါင်း900ဒီသမထဘာဝနာတရားတွေပွားများအားထုတ်လို့ဓမ္မဇန်ဒုတိယဇန်စသည်ပေါ့ဇန်နေဖြစ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တွေဟာဗြမဘုံဗြမလောကဗြမချမ်းသာအဲ့ဒီမှာသွားပြီးနှစ်ပေါင်းများစွာဗြမစည်းစိမ်ကြီးခံစားဆန်းစားရဒါပေမဲ့ဒီသမထတရားဆိုတာဆင်းရဲမငြိမ်းဘူး ဘလောက်ပဲချမ်းသာတွေဗြဟ္မဘုံဗြဟ္မလောကဗြဟ္မချမ်းသာတွေခံစားရပြီမယ်လို့သူ့ရဲ့တက်တန်းကုန်ပြီဆိုရင်စုတည်စေကြပြီးတော့ဟော လူပြည်မှာပဲဖြစ်စေငရဲတိရစ္ဆာန်ပြိတ္တာအတုရကယ်ဆိုတဲ့အပယ်လေးပုံမှာပဲဖြစ်စေပြန်ပြီးတော့ခံစားရတယ်။ဒါကြောင့်မို့ဇမဘုံဗြဟ္မလောကဗြဟ္မချမ်းသာ တကယ်လွတ်မြောက်မှုချမ်းသာကိုမရနိုင်သေးဘူး။နောက်အဲ့ဒီမှာနှစ်ပေါင်း900ကျော်လွန်လာတဲ့အခါကျတော့ဘယ်ခေတ်ကို ရောက်လာလဲဆိုတော့သီလယုဂခေတ်။အဲ့ဒီခေတ်ကျတော့ဘာဝနာဝိပဿနာဘာဝနာတရားလဲဟောပြောမဲ့ပုဂ္ဂိုလ်ညွှန်ပြမဲ့ပုဂ္ဂိုလ်မရှိဘူးပေါ့။ရှိရင်လည်းပဲအနှဲငယ်များပေါ့ ဟိုတမာရိယုကခေဖြစ်တယ်တမထဘာဝနာတရားတွေဟောပြောညွှန်ပြမဲ့ပုဂ္ဂိုလ်လည်းပဲနည်းသွားမယ်ရှိရင်လည်းပဲအနည်းငယ်များတာဖြစ်မယ်ပေါ့အဲ့ဒီအချိန်မှာတော့ဘာကိုပဲအထူးပြုပြီးတော့ကျင့်သုံးကြလဲဆိုတော့သီလစောင့်ထိန်ကြတယ်အားလုံးကသီလကိုစောင့်ထိန်ကြတယ်သီလကိုတော့စင်ကြအောင်စောင့်ထိန်ကြတယ် အဲဒီလိုသီလကိုစင်ကြယ်အောင်ဆောင်ထင်းခဲ့တဲ့အတွက်ကြောင့်မို့သူကလည်းသီလကလည်းနှစ်ပေါင်း900သီလယုဂခေတ်ကအဲဒီကနှစ်ပေါင်း900သူ့ကိုသီလကိုယုတိစွာစင်ကြယ်အောင်ကျင့်သုံးအားထုတ်တဲ့ပုဂ္ဂိုလ်တွေကနတ်ပြည်နတ်လောကနတ်ချမ်းသာဒီလောက်ပဲဒါပေမဲ့လို့လည်းပဲနတ်ပြည်မှာရောက်လို့ဆင်းရဲငြိမ်းပြီလားမငြိမ်းသေးဘူးသူ့ရဲ့အကုသိုလ်တွေ ရှိနေမယ်ဆိုရင်လည်းပဲအပေပုံချရောက်နိုင်သေးတာပဲအဲ့ဒီကနှစ်ပေါင်း900ကျော်လွန်လာတဲ့အခါကျတော့တုဒ္ဒယုဂခေတုဒ္ဒယုဂခေဆိုတာကတော့မြတ်စွာဘုရားရဲ့ဂုဏ်တော်တွေနဲ့ဆက်လို့တရားဂုဏ်တော်တွေနဲ့ဆက်လို့တန်ခါဂုဏ်တော်တွေနဲ့ဆက်လို့ပေါ့မြတ်စွာဘုရားဟောတဲ့တရားတွေ အကြမ်းမြင်ဘုဟုတုတ္တဖြစ်လေ့လာလိုက်စားကြတယ်အဲဒီလိုအကြမ်းမြင်ဘုသူတ္တဖြစ်ဘုရားရဲ့ဂုဏ်တရားရဲ့ဂုဏ်တန်ဃာတော်ရဲ့ဂုဏ်တွေကိုလေ့လာပတ်ရှုမှတ်သားရသော်ဘုရားဟောကြားထားတဲ့ပရိတရားတော်ဒီပဋ္ဌာန်းတရားတော်ဒီဒါတွေရုပ်ဖတ်ပူဇော်အဲ့ဒီခေတ်ပေါ့ အဲ့ဒီတုဒ္ဒယုဂခေတ်ကလည်းမြတ်စွာဘုရားရဲ့တရားတော်တွေကိုလိလာလိုက်စားပြီးတော့ရုပ်ဘဝတည်းစေနေကြတဲ့အတွက်ကြောင့်မို့လေသူတို့မှာငါပြည်နာလောကနဲ့ချမ်းသာပြီသူလဲနှစ်ပေါင်း900အဲ့လိုနှစ်ပေါင်း900နှစ်ပေါင်း900နောက်အဲ့ဒီကတုဒ္ဒယုဂခေတ် နှစ်ပေါင်း900ကုန်လွန်တဲ့ခါကျတော့ဒါနယုဂခေဒါနယုဂခေရောက်ပြီဆိုတဲ့ခါကျတော့ဝိပဿနာဘာဝနာတရားတွေဟောပြောညွှန်ပြလိုက်လာလိုက်စားတဲ့ပုဂ္ဂိုလ်လည်းမရှိဘူးသမထဘာဝနာတရားတွေဟောပြောညွှန်ပြလိလာလိုက်စားတဲ့ပုဂ္ဂိုလ်လည်းမရှိတော့နောက်ပြီးတော့သီလတွေ ထိုးပြုပြီးတော့စောင့်ထင်းတဲ့ပုံကိုယ်လည်းမရှိတော့သို့တော်လည်းပဲရှိတော့ရှိလဲနေပဲသိမထင်ရှားဘူးနောက်ပြီးတော့ဘုသူတ္တတုတ္တယုဂခေမြတ်စွာဘုရားရဲ့တရားဒေသနာတော်တွေလေးလာလိုက်စားရွတ်ဖတ်တဲ့စေဒီလိုပုဂ္ဂိုလ်တွေလည်းပဲမရှိနေတော့ဒါနာကောင်းမှုကိုသာလျှင်ထူးပြုပြီးတော့ကောင်းမှုကုသိုလ်တွေပြုကြမယ် ဒါနကိုရှေ့တန်းတင်ပြီးတော့ဒါနကောင်းမှုတွေပဲအထူးပြုကြဟောပြောတဲ့ပုဂ္ဂိုလ်ကလည်းဒါနနဲ့ပတ်သက်လို့ပဲဒါနရဲ့အကျိုးတရားတွေဟောပြောနေပြုတဲ့ပုဂ္ဂိုလ်တွေကလည်းဒါနကိုပဲအဓိကထားပြီးတော့ပြုကြတယ်အဲ့ဒီဒါနကောင်းမှုတွေကလည်းပဲနှစ်ပေါင်း900ဒီကောင်းမှုတွေပြုတဲ့အတွက်ကြောင့်မို့လည်းပဲနတ်ပြည်နာလောကနတ်ချမ်းသာကာရီခံစားရသို့တော်လည်းပဲဒါတွေကဆင်းရဲမငြိမ့်နေဘူး အဲ့ဒီမှာနှစ်ပေါင်း900နှစ်ပေါင်း900နှစ်ပေါင်း900တွေ့ကြည့်လိုက်တော့နှစ်ပေါင်း2500ကုန်လွန်သွားပြီဝိမု ക്തി ယုဂခေက900တမာရိယုဂခေက900သီလယုဂခေက900တုတ္တယုဂခေက900ဒါနယုဂခေက900ဆိုတော့အားလုံး2500 2500ကုံသွားတော့ဒီကတဝက်ကုံသွားတဲ့ခါနောက်တစ်ပတ်ပြန်ပြီးတော့တကြော့ပြန်လေတကြော့ပြန်လေလာတဲ့အချိန်ကျတော့ဝိမု ക്തി ယုဂခေရောက်တယ်အခေရောက်တာ ਨੇ အခုဘုန်းကြီးတို့ရောက်နေတာဝိမု ക്തി ယုဂခေပဲကံကောင်းသလားကံဆိုးသလားတကယ်တမ်းသာဒီတရားတွေတိုင်းလိုက်နာလိုက်စားပြီးယုံသေးစွာကျင့်သုံးမယ်ဆိုရင်လွတ်မြောက်မှုချမ်းသာကိုမရနိုင်ဘူးလား တကယ်ရနိုင်တယ်အခုဘုန်းကြီးတို့ယောဂီများအတိပ္ပံတရားတွေတကယ်တမ်းရိုးရိုးသေးသေးကြိုးစားကြည့်ပါမြတ်စွာဘုရားကဧကယနောယံဘိခူဝေမေကောတတ္တနာဝိတုဒ္ဓိယတတ္တနာဘုရားပစ္စည်းကဗုဒ္ဓအရိယတာဝကလောင်းအလုံးစုံသောတတ္တဝါအပေါင်းတို့၏ဝိတုဒ္ဓိယစိတ်ညစ်ကြီးမှကင်းဝေးစင်ကြယ်စေခြင်းကဧကယနာမေကတကူဒီတော်လံတကြောင်ဒီတော်လံနဲ့ စိတ်ညစ်ကြေးတွေစင်ကြယ်သွားပြီဆိုတာအရဟတမေဉာဏ်နဲ့ပယ်တတ်နိုင်မှာစိတ်ညစ်ကြေးတွေစင်ကြယ်တာအဲဒီလိုစိတ်ညစ်ကြေးတွေစင်ကြယ်ဖို့အတွက်ဒီတတိပဋ္ဌာန်ဟာတလန်းနဲ့ပဲတကူဒီတော်လမ်းတကြောင်ဒီတော်လမ်းပဲခုမိမိတို့ဒီလမ်းကိုရှောင်နေတာဘုန်းကြီးတို့ကယောဂီတို့ကို လမ်းမပြပေးနိုင်ဘူးနိဗ္ဗာန်ရောက်ပါစေလို့ဆုတောင်းလို့လည်းမရဘူး မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလည်းပဲငါဘုရားဟာလမ်းညွှန်ပေးုံပဲရှိတယ်ဘုရားရှင်ကိုရောမြတ်ကြီးကငါဘုရားဟာလမ်းညွှန်ပုဂ္ဂိုလ်တက်တက်ပဲလမ်းကိုပဲညွှန်ပြပေးနိုင်တယ်အဲ့ဒီလိုပဲဘုန်းကြီးတို့ကလည်းအခုယောဂီတို့ကိုလမ်းမြင်ညွှန်ပြပေးနိုင်တယ်လမ်းဆုံးရင်ရွာတွေ့ဆိုတာ အခုဒီသတိပဋ္ဌာန်တရားတွေပွားများအားထုတ်လို့ရှိရင်ဖြစ်ပြဆုံးရင်နိဗ္ဗာန်ဆိုတာတွေ့လိမ့်မယ်ဆုံးအောင်တော့လိုက်ရလိမ့်ဖြစ်မှုပြမှုတွေမဆုံးမချင်းဘုန်းကြီးတို့ယောဂီများ ရှုနေရလိမ့်မယ်ပွားနေရလိမ့်မယ်အားထုတ်နေရလိမ့်မယ်အဲ့ဒီဖြစ်မှုပြမှုတွေဆုံးပြီဆိုရင်ကတော့ဓမ္မအဲ့ဒီမှာនិရောဓအလိုငြိမ့်ပြီဆင်းရဲငြိမ့်ပြီ ဒါကြောင့်မိမိတို့ဟာအခုဝိမု ക്തി ယူကခက်တဲ့ကိုရောက်နေပြီဒါကြောင့်ဘုန်းကြီးကစဉ်းစားကြည့်တယ်ဩတို့မြန်မာနိုင်ငံမှာဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေအခုတရားဘက်ကိုအထူးလေ့လာ လိုက်စားကြတယ်ဒီနွေရာသီရောက်ပြီဆိုရင်ဘုန်းကြီးတို့ရိတ်တာတွေမှာထောင်ချီနေတာဒါထောင်ချီနေတာလူကြီးတွေလို့မတင်နဲ့ကလေးတွေကြောက်သူကြောင်းသားတွေ ကလေးလေးတွေကိုယ်ဆန္ဒနဲ့ကိုယ်ကိုပဲတရားဝင်ကြကိုယ်သဘောနဲ့ကိုယ်ပဲတရားဝင်ကြမိဘတွေကတိုက်တွန်းလို့ရလို့တောင်းမဟုတ်အဲ့ဒီမှာတူဦးနဲ့တူဦးတယောက်နဲ့တယောက်ချိတ်ဆက်ပြီးတော့ဗဟိတမှာတရားသွားဝင်ကြမယ်ဘယ်မှာသွားပြီးတရားအထုကြမယ်အဲ့ဒီလိုကိုကိုယ်စိတ်ဆန္ဒနဲ့ကိုယ်ကိုပဲတရားဝင်ပြီးတရားအထုကြဒီဘက်မှာအဲ့ဒီလိုတရားအထုတဲ့ဘက်မှာလိလလိုက်စားတာကိုကြည့်လိုက်တဲ့အခါကျတော့ဟောဝိမု ക്തി ယုဂခေတ်ဆိုတာ ဝိပဿနာတရားတွေကိုအထူးပြုပြီးတော့အားထုတ်ကြတဲ့ခေတ်ပဲအဲဒီလိုအားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာလွတ်မြောက်မှုချမ်းသာကိုရရှိနိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများမစ္စည်းမတေတေဥပပတ္တိကနောမြတ်စွာဘုရားပွင့်လို့မြတ်စွာဘုရားသာသနာတော်ကြီးထွန်းကားတဲ့အရမှာလူဖြစ်နေရခြင်းဟာလည်းပဲ တရားရဖို့အခွင့်ကောင်းကြီးပဲအခုမိမိတို့တရားရဖို့အခွင့်ကောင်းကြုံနေတာဒီအမေရိကန်နိုင်ငံမှာလည်းပဲဘုန်းကြီးတို့ဗုဒ္ဓသာသနာတော်ကြီးထွန်းကားနေပြီလေကျောင်းပေါင်းတော်တရားကျော်ရှိနေပြီရဟန်းတော်ပေါင်းမှာ300လောက်ရှိနေပြီ300ကျော်လောက်ရှိနေပြီလားတော့မသိဒါဘုန်းကြီးတို့တွေ့ကြထားတဲ့စာအုပ်လေးတစ်ခုကိုရတဲ့အတွက်ကြောင့်မို့အဲ့ဒီစာအုပ်လေးကိုကြည့်ရဒါ မရောက်တာလည်းပဲဒီမှာ၃နှစ်ရှိပြီဆိုတော့လွန်ခဲ့တဲ့၄၅နှစ်လောက်ကတွေ့ရတဲ့စာအုပ်လေးတွေတောင်မှကျောင်းပေါင်းမှာဗုဒ္ဓဘာသာမြန်မာဘုန်းတော်ကြီးကျောင်းပေါင်း100ကျော်ရှိနေပြီဆိုအခုဆိုရင်ဘယ်လောက်ထိအောင်ကျော်နေပြီမသိဘူး။တန်ဃာတွေလည်းဘယ်လောက်တိုးပွားနေတယ်မသိဘူး။အင်မတန်များပြားနေ။ဒီနိုင်ငံမှာလည်းပဲသာသနာထုံးကားနေ။အခုမိမိတို့သာသနာထုံးကားတဲ့အရက်မှာ အခုလူဖြစ်နေရပြီဟောဒီနာဘေးဧရိယာသာသနာတော်ထုံးကားနေတဲ့အရာပဲဘာကြောင့်ဒီလိုပြောရတာလဲဆိုတော့ထေရဝါဒဗုဒ္ဓဘာသာအသင်းကြီးရရှိအဲ့ဒီအသင်းမှာသင်္นานနေအမျိုးစုံရှိတယ်တတိပဌာသင်္นานဆိုတာလည်းရှိတာဝေဒုရိမေသင်္นานဆိုတာလည်းရှိတာပရိသင်္นานဆိုတာလည်းရှိတာပဋ္ဌာန်းသင်္นานဆိုတာလည်းရှိတာတခြားတခြားဓမ္မပဒတွေသင်္นานနေလည်းပဲဒီမှာအပြည့်စုံဘုန်းကြီးက နှစ်ကိုတော့ဘုန်းကြီးမမှတ်မိဘူးပေါ့နော်ဘုန်းကြီးရဲ့တရားစခန်းပွဲမှာဘုန်းကြီးရဲ့တရားစခန်းပွဲမှာဒီယောဂီတရားဝင်မဲ့တရားနာတဲ့အမျိုးသမီးပေါ့နော်တရားဝင်တာတော့မဟုတ်အခုလိုညနေပိုင်းလေးမှာတရားနာလာအဲ့လိုတရားနာလာရင်းနဲ့ဘုန်းစကားပြောနေတာကိုဘုန်းကြီးတို့ကြားတယ်ဘာကိုကြားလဲဆိုတော့ မနေ့ကဘာလို့တကယ်ချင်းမလာတာလဲဆိုတာကိုမေးတယ်အဲမနေ့ကသင်တန်းပါလေသင်တန်းဘုန်းကြီးကဆရာတော်ကဘာတွေပြောတယ်ဘာတွေပြောတယ်ဆိုတာသူပြောတယ်မိမိတက်နေတဲ့သင်တန်းနဲ့ပတ်သက်တဲ့သင်တန်းစာပေတွေကိုပဲသူတို့ဆွေးနွေးနေကြတော့ဩမြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်တော်မူစကကမ္မန္တဓမ္မနိဂုံးရွာကြီးမှာရှိကြတဲ့ပုဂ္ဂိုလ်တွေဟာ တူနဲ့တူတွေ့ကြဆုံကြရင်ဒီကနေ့ဘယ်သတိပဋ္ဌာန်တရားကိုအထုတ်ပါသလဲတယောက်နဲ့တယောက်မေးကြပြောကြတာတွေကိုအဲ့ဒီမှာစာပေမှာတွေ့ရအခုလည်းပဲဒီဘေးဧရိယာမှာရှိကြတဲ့ပုဂ္ဂိုလ်တွေဟာဒီကဆရာတော်တွေကလည်းပဲသင်္นานနေပို့ချပေးနေကြဆရာတော်တွေကလည်းမနာတာသင်္นานပို့ချတခြားပြည်နယ်တွေမှာမရှိဘူးเนาะဒီလိုသင်္นานနေတာ ကသွားပြီးလေ့လာကြည့်လိုက်ဘုန်းကြီးဟာအရှိပဲအနောက်ဘက်တော်တော်နှံ့အောင်သွားနေတယ်ဒီဘေးဧရိယာတစ်ခုပဲဒါဃာတော်တွေကနေပြီးတော့သင်္ဍပို့ချပေးတယ်ထေရဝါဒအသင်းကြီးကနေပြီးတော့ဦးစီးကျင်းပလို့ဒါဃာတော်ရှင်မြတ်တွေကသင်္ဍနေပို့ချဒဂရမများကလည်းပဲကိုယ့်ရဲ့အလုတ်ကပြန်လာရင်အိမ်တန်းမသွားပဲနဲ့သင်္ဍကိုသွားအဲဒီမှာသင်္ဍတက်ပြီးတော့မှမိအိမ်ကိုပြန်ကြ အဲ့ဒီလိုဆိုတော့အဲ့ဒါမနေ့ကသင်္นานမတက်တဲ့ပုဂ္ဂိုလ်သင်္นานမလာတဲ့ပုဂ္ဂိုလ်ကိုမနေ့ကသင်္นานမှာဘလို့ကောင်းတယ်ဆိုတာတွေပြောနေတာတွေကိုဘုန်းကြီးကိုယ်တိုင်ကြားရတယ်။ဟောမြတ်စွာဘုရား ပွင့်ထုံးပေါ်ပေါက်တော်မူစကကမ္မတတ္တမဏီကုံရွာကြီးမှာရှိတယ်။ပုဂ္ဂိုလ်များဟာတဦးနဲ့တဦးတယောက်နဲ့တယောက်တွေ့ကြရင်ဒီကနေ့ဘယ်ကမ္မထာတရားကိုအထုတ်ပါတယ်ဆိုတာလေးကိုမေးကြဖြေကြတာလေးကိုတွားပြီးတော့သတိရမယ်။ဒါကြောင့် ဒီဘေးရိယာပတ်ဝန်းကျင်မှာရှိတဲ့ပုဂ္ဂိုလ်များ သာသနာထွန်းကားတဲ့အရာမှာမိမိတို့လူဖြစ်နေရတာဖြစ်ပါလေ။အဲဒီလို သာသနာထွန်းကားတဲ့အရာမှာလူဖြစ်နေရလို့အခုဒီဟမုံဘေးဓမ္မနန္ဒဝိဟာရကျောင်းတက်ကြီးမှာဦးဇေယျတော်ဝတ္တထဦးစီးပြီးတော့သင်္นานတွေမျိုးမျိုးပေးနေတယ်ဆိုတာလည်းသိရပါဘူး။နောက်ပြီးတော့တရားစခန်းတွေလည်းဖွင့်ပေးနေတယ်ဆိုတာလည်းသိရပါဘူး ဒါကြောင့်မို့အဲ့ဒီအတိုင်းသာလိုက်နာပြီးတော့ဟောပြောတဲ့ပုဂ္ဂိုလ်ကလည်းဟောပြောပြီးလို့လိုက်နာတဲ့ပုဂ္ဂိုလ်များကလည်းပဲလိုက်နာပြီးတော့ကျင့်သုံးမယ်ပွားများမယ်အားထုတ်မယ်ဆိုရင်မိမိတို့အတွက်တရားရဖို့အခွင့်ကောင်း ကြုံသလားမကြုံဘူးလားကြုံနေပြီနော်ကိုလှုပ်ဖို့ပဲလိုတော့မိမိတို့နေရာမှာမိမိတို့ဟာသာသနာထုံးကားတဲ့အရာမှာကိုလူဖြစ်နေပြီဆိုတာလေးကိုကိုယ့်အကူသဘောပေါက်ဖို့လေ မြန်မာနိုင်ငံမှာမဟုတ်ပေမဲ့ဒီဘေးဧရိယာမှာလည်းပဲတခြားပြည်နယ်နဲ့စာမယ်ဆိုရင်ဒီဘေးဧရိယာသာသနာထုံးကားနေတာအမှန်ပဲဒါကြောင့်မို့ဒီဘေးဧရိယာမှာရှိတဲ့ပုဂ္ဂိုလ်များသာသနာထုံးကားတဲ့အရာမှာလူဖြစ်နေရတဲ့အတွက်ဆရာတော်တန်ဃာတော်များညွှန်ကြားတဲ့အတိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးနဲ့ကျင့်သုံးပွားများအားထုတ်မယ်ဆိုရင်တရားရဖို့ခွင့်ကောင်းခါကောင်းကြီးကျုံနေပြီနံပါတ်၄ ဆိုကြည့်လိုက်သာသနာထွန်းပါအယံမှနေရာကွင်ကောင်းဖြစ်ပေသည်သာသနာထွန်းပါအယံမှနေရာကွင်ကောင်းဖြစ်ပေသည်နှာခေါင်းလောက်ဆိုလိုက်ပါ နောက်တကနံပါတ်3ကတမ္မာဒိဋ္ဌိယပฏิလတ္တခနောတမ္မာဒိဋ္ဌိဆိုတဲ့အယူကောင်းအယူမှန်ရှိနေခြင်းဟာလည်းပဲတရားရဖို့အခွင့်ကောင်းကြီးတစ်ခုပဲအခုဘုန်းကြီးတို့ယောဂီသူတော်စင်များခုဓမ္မနန္ဒဝိဟာရရဲ့ဓမ္မမိသားစုများ အားလုံးဟာတမ္မာဒိဋ္ဌိဆိုတဲ့ အယူကောင်းအယူမှန်ရှိတဲ့ပုဂ္ဂိုလ်ကြီးကောင်းတာပြုရင် ကောင်းကျိုးရမယ်ဆိုးတာပြုရင်ဆိုးပြစ်ခံရမယ်အဲ့ဒီလိုကံကံဤအကျိုးကိုယုံကြည်တဲ့ကမ္မတက္ကတာတမာဒိဋ္ဌိဉာဏ်နေရနေတဲ့ပုဂ္ဂိုလ်ကြီးဖြစ်တယ်တမာဒိဋ္ဌိအယူရှိတဲ့ပုဂ္ဂိုလ်ကြီးဖြစ်တယ်အဲ့လိုအယူရှိတဲ့ပုဂ္ဂိုလ်ကြီးမို့ဒီနေရာမှာရှိကြတဲ့ပုဂ္ဂိုလ်ကြီးဟာဒါနာကောင်းမှုတွေလည်းပြုကြတယ် ကောင်းတာပြုရင်ကောင်းကျိုးရမယ်ဆိုတာကိုယုံကြည်တဲ့အတွက်သီလတွေလည်းပဲစောင့်ထင်းကြတယ်ဘာဝနာတရားတွေဆိုရင်လည်းပဲဒီဓမ္မနန္ဒဝိဟာရမှာစကန်းရှိတယ်ဆိုရင်ဒီဓမ္မနန္ဒဝိဟာရတရားစကန်းဝင်ညတခြားနေရာမှာမုဒိတာရွှေเจ้าမှာတရားစကန်းရှိတယ်ဆိုရင်လည်းအဲ့ဒီမှာတရားစကန်းစသည်ဖြင့်ဝင်ညအဲ့ဒါတမ္မာဒိဋ္ဌိဆိုတဲ့ယူကောင်းယူမှန်ရှိနေတဲ့ပုဂ္ဂိုလ်တွေ တကယ်လို့မိမိတို့အယူမှားကိုယူနေပြီဆိုရင်ခုမိမိတို့ဟောပြောနေတဲ့တရားတွေဘယ်သူမှလည်းနာကြားမှာမဟုတ်ရသော်ဘုရားရှင်ကိုရောင်မြတ်ကြီးပွင့်တွန်းပေါ်ပေါက်တော်မူမူတဲ့အချိန်ကလည်းပြန်ပြီးတော့စမ်းစစ်ကြည့်ပေါ့ဘုရားပွင့်နေပြီမဲ့လို့လည်းပဲမိစ္ဆာယူဝါဒရှိတဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားဟောတဲ့တရားကိုလာပြီးတော့နာရလားမြတ်စွာဘုရားညွှန်ကြားတဲ့တရားတွေတိုင်းလိုက်နာပြီးတော့ရောကျင့်သုံးရလား မကျင့်သုံးအာမထုတ်တဲ့အတွက်ကြောင့်မို့သူတို့ဝိမု ക്തി ယုဂဆိုတဲ့ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှု ချမ်းသာကိုရောသူတို့ရနိုင်ရလားမရနိုင်ဘူးဒါဘာကြောင့်လဲဆိုတော့မိစ္ဆာယူဝါဒရှိနေတဲ့ပုဂ္ဂိုလ်အဲ့လိုမိစ္ဆာယူဝါဒရှိတဲ့ပုဂ္ဂိုလ်တွေကဘယ်ဒီရသော်ဘုရားရဲ့ဆုံးမတရားတွေဘယ်မှာနားမလဲဘယ်မှာကျင့်သုံးမလဲအဲ့တော့သူတို့မှာတရားအသိဉာဏ်လူတွေဘယ်လိုမှမရနိုင် ဒီတမ္မာဒိဋ္ဌိဆိုတဲ့ယူကောင်းယူမှန်ရှိနေတဲ့အတွက်ဘုန်းကြီးတို့ကဓမ္မနန္ဒဓမ္မမိသားစုများဓမ္မနန္ဒဝိဟာရအကြောင်းတက်ကြီးရဲ့ဓမ္မမိသားစုများကတော့တကယ်ကိုအယူကောင်းယူမှန်ရှိနေတဲ့အတွက်ကြောင့်မို့အခုမြန်မာနိုင်ငံကကြွလာတဲ့ဆရာတော်တွေတရားစခန်းဖွင့်ပြီးဆိုရင်လည်းဝင်ညအဲဒီတရားစခန်းပွဲမှာလည်းပဲတရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေ ချမ်းချမ်းသာသာတရားဘာဝနာတွေပွားများနိုင်ပါသည်အထုနိုင်ပါသည်ဆိုတဲ့အနေအားဖြင့်အာယုံစွမ်းနေနေစွမ်းနေညနေပိုင်းအချူရမအချူအေးတွေစသည်ဖြင့်အလုံးလူတန်းနေကြတယ်ဒါဘာကြောင့်လဲဆိုတော့တမ္မာဒိဋ္ဌိဆိုတဲ့ယူကောင်းယူမှရှိနေတယ်ကောင်းတာပြုရင်ကောင်းကျိုးရမယ်ဆိုးတာပြုရင်ဆိုးပြစ်ခံရမယ်ဆိုတာကိုသူတို့ယုံကြည်တယ်အဲလိုကာမတိတ်ကရတမာဒိဋ္ဌိဉာဏ်ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက် ခုဒီတရားဓမ္မတွေဒါဆရာသမားညွှန်ပြတဲ့အတိုင်းမိမိတို့ရိုးရိုးသေးသေးနဲ့ကျင့်သုံးမယ်ပွားများအထုတ်မယ်ဆိုရင်ဟောဒီခုနှစ်ရက်အတွင်းလောက်နဲ့အပေစင်းရလွတ်နိုင်လောက်တဲ့ညာအစဉ်တန်းတွေရောမရနိုင်ဘူးလားတကယ်ကြိုးစားကြည့်ရနိုင်တယ်အပေလွတ်နိုင်တယ်တကယ်ကိုလွတ်မြောက်နိုင်တဲ့ညာအစဉ်တန်းကိုလည်းတကယ်ရနိုင်အခုဘုန်းကြီးတို့အခုဒီမှာကြည့်လိုက်တယ် ရဲစခန်းဝင်တဲ့ပုဂ္ဂိုလ်ကြီးတွေမှာယောဂီဟောင်းတွေအများကြီးပါဒီယောဂီဟောင်းတွေဟာလည်းပဲနှစ်ပေါင်းများစွာနှစ်ပေါင်းများစွာတရားတွေကိုအမြဲမပြတ်အားထုတ်နေတဲ့ပုဂ္ဂိုလ်တွေဖြစ်တယ်အဲလိုနှစ်ပေါင်းများစွာတရားတွေအားထုတ်နေတဲ့ပုဂ္ဂိုလ်တွေဖြစ်တော့မိမိတို့မှာတရားအရည်တွေဝနေတယ်မိမိတို့ရဲ့တဏ္ဍာမှာတမာရီတရားတွေ ဖြစ်နေပြီအဲ့ဒီတမာရီတရားလေးကိုဒီခါလဲဝရိယလေးစိုက်ပြီးတော့ကြိုးစားပြီးရှုလိုက်ရင်ဟိုဘက်ကတိမှုဆိုတဲ့ဝိပဿနာပညာတွေဝိပဿနာဉာဏ်တွေပေါ်လာအဲ့ဒီဝိပဿနာဉာဏ်တွေဒါအစဉ်တိုင်းဖြစ်လာပြီဆိုရင်ကတော့ဟောဒီခုနှစ်ရက်အတွင်းမှာပဲမိမိပဲဆင်းရဲလွတ်နိုင်တော့တဲ့ဉာဏ်စင်တန်းတွေရရှိသွားနိုင်တယ်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်ဒါကြောင့်မိမိတို့အယူကောင်းအယူမှန်ရှိနေခြင်းဟာလည်းပဲ တရားတွေအထုတ်မယ်ဆိုရင် တရားရဖို့အခွင့်ကောင်းကြီးမကြုံမိဘူးလားဆိုကြည့်လိုက်အယူကောင်းရှိတာမိမိမှမှန်စွာ ခွင့်ကောင်းဖြစ်ပေသည်အယူကောင်းရှိတာမိမိမှ မှန်စွာခွင်ကောင်းဖြစ်ပေသည်ဒီအယူကောင်းအယူမှန်ရှိနေခြင်းဟာအဲ့ဒီအတိုင်းပဲလိုက်နာပြီးတော့မိမိယုံကြည်တဲ့အတိုင်းလိုက်နာပြီးတော့တရားတွေကိုရိုးရိုးတည်တည်နဲ့ကျင့်ပွားသွားမယ်အထုတ်သွားမယ်ဆိုရင်မိမိအတွက်တရားရဖို့ခွင်ကောင်းခါကောင်းမယ်အခုဟာခွင်ကောင်းကြီးပဲဒီအချိန်မှာမိမိဒီမှာ9ရက်တာကာလ ဒါတရားကိုဒီစိုက်မှတ်မှတ်နဲ့တရားပေါ်မှာအာယုံစိုက်ပြီးတော့ပဲကြိုးစားအားထုတ်မယ်တခြားဘာမှအာယုံမစိုက်တော့ဒီပေါ်မှာအာယုံစိုက်မယ်ဆိုရင်သုံးရက်အတွင်းနဲ့စိတ်တည်ငြိမ်မှုတမာတိဖြစ်နိုင်တယ်အဲ့ဒီတမာတိကိုဒီကနေ့ဆက်ပြီးတော့ခိုင်နေအောင်ကြိုးစားပြီးတော့ရှုမှတ်အားထုတ်သွားမယ်ဆိုရင်ဝိပဿနာဉာဏ်လေးအစဉ်စဉ်ဖြစ်လာနိုင်ပါတယ်။ဗာရမီရှိမယ်ဆိုရင်သို့သောကပြောတဲ့အပယ်စင်းရဲ့လွတ်နိုင်လို့တဲ့ဉာဏ်စင်တန်းကို ဒီခုနှစ်အတွင်းမှာရနိုင်ပါတယ်ရသော်ဗျာလက်ထက်ကဆိုရင်လည်းဒီမှာတရားလေးတပွဲပြီးရင်တောင်းပါပဲသောတာပန်တက္ကရာကလည်းအများကြီးဖြစ်ကြတယ်တရားလေးအထုတ်တဲ့ကံမှာလည်းပဲတထိုင်လေးနဲ့လည်းပဲတရားဓုတွေရသွားကြဈဉဏ်လေးရှောက်ရတယ်ဆိုရင်လည်းပဲနှစ်လသုံးလအတွင်းလေးနဲ့လည်းပဲတရားဓုတွေရသွားတာရှိဒါကြောင့်မို့တကယ်ကြိုးစားမယ်မိမိကလည်းပါရမီရှိမယ်ဆိုရင်ခုနှစ်အတွင်းမှာရနိုင် နောက်တစ်ခါနံပါတ်၄သာနာအာယရဏနာအဝေကံလခဏောအကြည်ဓာတ်6ပါးပြည့်စုံနေခြင်းဟာလည်းပဲတရားရဖို့ခွင့်ကောင်းပြီအကြည်ဓာတ်6ပါးဆိုတာဘာလဲမျက်စိနားနှာခေါင်းလျှာကိုယ်စိတ်ဒီမျက်စိနားနာလျှာကိုယ်စိတ်ဆိုတဲ့အကြည်ဓာတ်6ပါးမချွတ်တဲ့ပဲနဲ့ ပြည့်စုံနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားရဖို့ခွင့်ကောင်းခါကောင်းပဲတကယ်လို့မျက်စိအကြည်ဓာတ်ချွတ်တဲ့နေပြီဆိုရင်လည်းပဲတရားဖူးလို့ရပါဦးမလားမရနိုင်တော့မြင်နေမြင်နေရှုလို့ရပါဦးမလားမရနိုင်တော့နာကြည်ဓာတ်ချွတ်တဲ့နေပြီဆိုရင်လည်းပဲဘလို့ပဲတရားတွေဟောဟောကြားနိုင်ခွင့်ရောရှိသေးရဲ့လားဘာမှမကြားတော့ तू တရားရှုမှတ်ပုံအထုတ်ပုံတွေရောသိပါဦးမလား မသိတဲ့အတွက်အားထုတ်လို့ရပါမလားတကယ်အကြည်တဲ့ချွတ်တဲ့နေပြီဆိုရင်တကယ်ကိုမကြားတာဘုန်းကြီးရှင်မင်းဝန်သာသနာရေးတာမှာရောက်စားအဲ့မှာတကြီးရွယ်ကိုဖြစ်တဲ့အဲဒီလရှင်ကြီးတွေရှိတယ်ဒီလရှင်ပေါင်းအဲ့ဒီချိန်တုန်းက40လောက်ရှိတယ်ဘုန်းကြီးရောက်စားအဲ့တော့ဒီလရှင်ကြီးဘုန်းကြီးရောက်တဲ့အချိန်မှာဒီတိုင်းမနေကြနဲ့ မိမိတို့မြတ်စွာဘုရားသာသနာတော်မှာသာသနာဝန်ထမ်းအနေနဲ့နေမှတော့သာသနာအလုပ်ကိုလုပ်ရမယ်ဆိုပြီးတော့ဘုန်းကြီးကတရားအထုဖို့တိုက်တွန်းပြီးတော့တရားထိုင်ခိုင်းမှာတရားထိုင်ခိုင်းတယ်ကိုကိုယ်တိုင်လည်းပဲသူတို့နဲ့အတူတူတရားရောပြီးတော့အထုပါအဲဒီမှာတရားဟောပေးတယ်တရားဟောပြီးတော့အဲဒီမှာသင်္လရှင်ကြီးတပါးမကြားဘူးဘုန်းကြီးကအော်ပြောတယ်မကြားဘူးသူ့မိခံလိုက်တယ်မကြားဘူး ဒါနဲ့ဘုန်းကြီးဟာဆောင်းပေါက်ကြီးကိုဒုနာကတ်ချတာဒုနာကတ်ချတာဘုန်းကြီးတရားអော်ပြီးဟောရကြားလာကြားဘူးလေကောင်းရဲ့အဲဒီဘုန်းကြီးကအဲဒီမှာဩနာကြည်တာတကယ်ချွတ်တဲ့နေပြီဆိုရင်လေတကယ်ကိုသူနာထဲမှာဝုန်းဝုန်းမကြတယ်ဘာမှမသိဘူးအဲတော့နာကြည်တဲ့ချွတ်တဲ့နေရင်လည်းမကြဘူးအထူးအဖြင့် အဲ့ဒီကြည်တဲ့၆ပါးထဲမှာစိတ်အကြည်တဲ့ချွတ်တဲ့နေပြီဆိုရင်လည်းပဲဒီပုဂ္ဂိုလ်တရား အာယုံပြုလို့ရပါဦးမလားတရားအာယုံစိုက်လို့ကိုမရတော့စိတ်ကြည်တဲ့ချွတ်တဲ့နေပြီဆိုရင်ဒါဘုန်းကြီးတို့မြန်မာနိုင်ငံမှာဒီလိုပဲတခါတရံမှာစိတ်ကြည်တဲ့ချွတ်တဲ့နေတဲ့ပုဂ္ဂိုလ်တွေကိုရိတ်တလာပို့တာရှိတယ်ရိတ်တလာပို့တာတေချာတရားဝင်လာပြီးတော့ပြောဆိုပြီးပို့တာလည်းရှိတယ်လို့ တခါတရံမှာရိတ်တံမှာအသာလေးလာထပ်ပြီးတော့ပြန်သွားတဲ့ပုဂ္ဂိုလ်လည်းရှိသေးတယ်ရိတ်တံမှာအသာလေးလာထားတယ်ကဲယုံငန်းကိုလည်းရောက်တယ်ယုံငန်းရောက်ပြီးတော့ဒီလိုတရားအထုတ်ဖို့လာပို့တာပါဆိုတော့ဟောရတယ်တရားဝင်လို့ရတယ်အဲဒီလိုဆိုရင်ဟိုမှာသူ့ရဲ့အိယာနေရာလေးသွားပြီးယူလိုက်အောင်မယ်ဆိုပြီးပြစ်ထားရတာပဲဟိုမှာငုတ်တုတ်ကြံရတယ်ငုတ်တုတ်ကြံရတော့ဒီတိုင်းငုတ်တုတ်ထိုင်နေတော့ဘာမှမသိဘူး အဲ့ဒီမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကမေးတဲ့အခါကလည်းကြတော့မှအဲ့ဒီမှာတောင်ပြောမြောက်ပြောတွေလျှောက်ပြောတော့မှဩစိတ်ကြည်တဲ့ချွတ်တဲ့နေတယ်ဆိုအဲ့ဒီမှာသိတာတချို့ကကြောင်းလာပြီးတော့ရိတ်တာလာပြီးတော့အဲ့လိုပြစ်ထားတာလည်းရှိတယ်တချို့ကြတော့မဟုတ်ဘူးခေါ်လာတယ်ခေါ်လာပြီးတော့ပြောပြတယ်သူတို့ကိုယ်တိုင်ဒီလိုဒီလိုပဲစိတ်ကဒီလိုလိုအဆင်မပြေဖြစ်နေလို့ဆိုတာပြောတယ်အဲ့တော့ဘုန်းကြီးကလည်းပဲဟိုလက်ခံပေးမယ်ပေါ့ ဒါပေမဲ့သူ့ကိုစောင့်ရှောက်ဖို့တယောက်ပါရတယ်အဲ့တော့အိမ်မှာဘယ်သူမှမအားဘူးလေဒီလိုဆိုရင်စိတ်မကောင်းတဲ့လူကိုကိုယ်စီလာပြီးထင်ခိုင်းတယ်တော်တော်တော်ကိုဆိုးတာအဲ့ဒါနဲ့ဘုညာအဲ့လိုတော့မဖြစ်ဘူးထင်တယ်လူဒီမှာလည်းပဲတခြားပုဂ္ဂိုလ်တွေကသူ့ကိုမစောင့်ရှောက်နိုင်ဘူးအားလုံးကတရားအထုတ်ဖို့လာနေကြတာဆိုအခုတရားကိုအထုတ်ကြမှာပဲအဲစောင့်ရှောက်မှုပုဂ္ဂိုလ်ပါရင်တော့လည်းပဲဘုညာသူ့ကိုတရားလေးထားပြီးတော့ အဲစောင့်ရှောက်ခိုင်းပြီးတော့လိုခိုင်းလို့ရရင်ရကောင်းရမယ်ပေါ့ဒီလိုပြောပြမရဘူးသူတို့မအားဘူးတဲ့ဟောမအားတော့ဒီလိုဆိုရင်လည်းပြန်ခေါ်သွားလို့ကောင်းမှာမဟုတ်ဘူးလို့မဟုတ်ဘူးတဲ့တရားလေးများအားထုတ်လာရင်ပုံများစီလေးကောင်းလာမလားလို့ဘုန်းကြီးပြောရတယ်မကောင်းနိုင်ပါဘူးလို့မကောင်းနိုင်ပါဘူးဆိုတော့သူကပြောပြတယ်ပတ္တစာရီတဲ့ပတ္တစာရီတဲ့အဲ့ဒါမှာပတ္တစာရီဟာယူနေတာပဲတဲ့ သူတောင်မှတရားတွေရသွားသေးတာပဲလို့သူကပြောတယ်အဲဒီတော့ဘုန်းကြီးကပြောတာလည်းမဟုတ်ဘူးပတ္တစာရီကမြတ်စွာဘုရားနဲ့တွေ့တဲ့အခါမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကရှင်မပတ္တစာရာဒီကိုလာခဲ့တကယ်ကရုဏာရတ္တအပြည့်အဝနဲ့မြတ်စွာဘုရားကသူ့ကိုခေါ်တာသူ့ရဲ့ဘဝမှာအဲ့ဒီလိုသူ့ဘုံမှာတနာကျင်နာတဲ့ကရုဏာစိတ်နဲ့ခေါ်တဲ့ပုဂ္ဂိုလ်ပြောတဲ့ပုဂ္ဂိုလ်တရားမှမတွေ့ သူဟာမိဘအရွယ်တွေ့လို့လည်းပဲခုမိဘလို့ထင်လို့သွားပြန်တော့လေယူဆိုပြီးတော့ဟောလို့ရိုက်လို့ခင်းနဲ့ပေါက်သားသမီးအရွယ်လေးတွေတွေ့ပြန်တော့လေကိုသားသမီးလေးတွေအမှန်နဲ့သွားပြီးတော့အနာကပ်ပြန်တော့လည်းပဲအယူမှဘာဘာညာညာဆိုပြီးတော့အဲ့ခါလေးရိုက်နဲ့လွတ်ကြဆူပြောလွတ်ကြဘသူရဲ့တနာကျင်နာမှုမှမရခဲ့ဘူးမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသူ့ကိုအတိမတ်ပြုပြီးတော့ချင်းမပတ္တစာရာဒီကိုလာခဲ့အဲ့လိုခေါ်လိုက်တဲ့အချိန်မှာ သူတတိရသွားတယ်အဲ့ဒီမှာတတိရသွားပြီးတော့မြတ်စွာဘုရားထံသွားဖို့ကြတော့သူ့ရဲ့ခန္ဓာကိုယ်ပြန်ကြည့်လိုက်တဲ့အခါဝဆပလာနတ္တိဖြစ်နေအဲ့ဒီလိုဝဆပလာနတ္တိဖြစ်နေတဲ့အချိန်မှာသူရှစ်စိတ်ကြောက်စိတ်ဖြစ်လာတဲ့အခါကျုံယုံလေးထိုင်လိုက်တယ်အဲ့ဒီအချိန်မှာ အနီးအနားမှာမလန့်မကမ်းမှာတရားနာဖို့ရောက်လာတဲ့မျိုးသားတယောက်ကသူ့ရဲ့ခြုံဆောင်ကြီး အဲ့ဒီမှာအိန္ဒိယမှာအပေါ်ကခြုံထားတာများအဲ့ဒီမှာသူခြုံထားတဲ့ခြုံဆောင်ခြုံတစ်ဘက်ပေါ့ခြုံဆောင်တစ်ဘက်ကြီးကိုပြစ်ပေးလိုက်အဲ့လိုခြုံဆောင်တစ်ဘက်ကြီးပြစ်ပေးလိုက်တော့မှပတ္တဆာရာအဲ့ဒီမြတ်စွာအဲခြုံဆောင်တစ်ဘက်ကြီးကိုမိမိခန္ဓာကိုယ်ကိုရစ်ပတ်ပြီးတော့မှလုံခြုံအောင်ရစ်ပတ်ပြီးတဲ့အခါကျတော့မှမြတ်စွာဘုရားထံသွားမြတ်စွာဘုရားရဲ့ခြေပမိုးတော်နဲ့မျက်နှာပွတ်တိုက်ပြီးတော့မြတ်စွာဘုရားကိုရှိခိုးကြော့ပြီးတော့သူ့ရဲ့ စိတ်ထဲမှာခံစားနေရတဲ့ခံစားချက်တွေအဲ့ဒီမှာသူ့ရဲ့လင်ခင်မောင်းလင်ယောက်ျားဘယ်လိုတည်သွားတယ်သူ့ရဲ့သားလေးဘယ်လိုတည်သွားတယ်သူ့ရဲ့မိဘမောင်ပွားဘယ်လိုတည်သွားတယ်ဆိုတာကိုယင်ဖွင့်ပြီးတော့မှသူ့မှာအားကိုးရမရှိတော့ပါဘူးမြတ်စွာဘုရားမှာတပါတခြားအားကိုးစရာ မရှိပါဘူးတပည့်တော်အားကိုးရာဖြစ်နေတပည့်တော်ကိုခွင့်လို့ပေးတော်မူပါတပည့်တော်ကိုအဲဘိက္ခုနီမှာပြုလို့ပေးပါစသည်ဖြင့်အဲ့ဒီမှာခွင့်တောင်းတာ မြတ်စွာဘုရားတရားဟောတယ်ဆိုတာ तू ယူနေတဲ့အချိန်ဟောတာမဟုတ်ဘူးတတိယပြီရှစ်စိတ်ကြောက်စိတ်ဝင်လာပြီဆိုတဲ့ဟိုက तू စိတ်ဟာတတိယတာလားမရတာတတိယတာလေတတိယနေပြီလုံးဝမယူတော့အဲ့ဒီအချိန်မှာမြတ်စွာဘုရားတရားဟောတာဒါကြောင့်မို့အခုကလို့ယောဂီခေါ်လာတဲ့ပုဂ္ဂိုလ်ကမျက်စိကလဲနေတယ်လို့ဘာမှတတိယကိုမပေါ်ဘူးပြန်ခေါ်သွားလို့ပြောတယ် အဲ့ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများစိတ်ကြည်တဲ့ချွတ်တဲ့နေတဲ့ပုဂ္ဂိုလ်မျိုးကြတော့တရားအထုတ်လို့ရောရပါဦးမလားဟောတဲ့တရားကိုရောသူဘာယုံစိုက်နိုင်ပါမလားဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအဲ့လိုကြည်တဲ့တည်ချွတ်တဲ့နေပြီဆိုရင်လည်းတရားရဖို့ခွင့်ရည်မရအခုဘုန်းကြီးတို့ယောဂီများဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးရဲ့ဓမ္မမိသားစုများကတော့ဒီအကြည်ဓာတ်6ပါးစလုံးမပြည့်စုံဘူးလား မျက်စိကြည်တာလည်းပဲကြည်တယ်ကောင်းတယ်နားကြည်တာလည်းကောင်းတယ်နှာခေါင်းကြည်တာလျှာကြည်တာအိုးကောင်းလုံးလို့မနဲ့ဒီအာယုံစွမ်းနေနေစွမ်းနေဖုံးပြရတာကောင်းလိုက်တာနော်ဟုတ်တယ်မဟုတ်လားကြည်တတ်တယ်ရှားကြည်တတ်တယ်ကောင်းတယ်အဲတော့ကြည်တတ်တယ်အားလုံးစိတ်ကြည်တတ်ကစပြီးတော့ကောင်းနေတာဖြစ်တဲ့အတွက်ယခုအချိန်မှာဒီတရားစခန်းလေးမှာမိမိရိုးရိုးသေးသေးနဲ့တာဆရာသမားညွှန်ပြတဲ့အတိုင်းခင်ဗျားတို့စွမ်းနိုင်သမျှ တရားရှိမှတ်ပုံတွေကိုဘုန်းကြီးတို့နာနေပိုင်းချိန်နာနေပိုင်းချိန်တွေမှာဆိုရင်လုပ်ငန်းစဉ်တွေဘုန်းကြီးပြောပြပေးပါအဲ့ဒီဘုန်းကြီးပြောပြပေးတဲ့အတိုင်းတရားလည်းပဲဆရာတော်ဘောဓရာကလည်းပဲအားလုံးအမြဲတမ်းတရားစခန်းတွေဖွင့်ပြီးတော့အပတ်စဉ်လည်းပဲတရားစခန်းတွေဖွင့်ပေးနေတယ်ထင်ပါတယ်အဲ့တော့အားလုံးကတော့ရှုရမှတ်တတ်နေပြီဖြစ်ပါတယ်ဒါပေမဲ့လို့လည်းပဲဘုန်းကြီးတို့ရောက်လာတဲ့အခါမှာဘုန်းကြီးတို့ကညီတော်နောင်တော်တွေပါပဲကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ ဥပနိတိယအတိုင်းညွှန်ကြားတာဆိုတော့ဘုန်းကြီးဘောဓရညွှန်ကြားရင်လည်းဒီသတိပဋ္ဌာန်ရှုမှတ်နည်းတွေပါဘုန်းကြီးတို့ညွှန်ကြားရင်လည်းဒီသတိပဋ္ဌာန်ရှုမှတ်နည်းပဲညွှန်ကြားတာဖြစ်ပါကြားကြပါဦးအဲ့ဒီလိုရှုမှတ်အထုနည်းလေးတွေတန်ညွှန်ပြတဲ့အတိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးကျင့်သုံးပွားများအထုသွားမယ်ဆိုရင်မိမိတို့တရားသိဉာဏ်တူတွေမရနိုင်ပေဘူးလားကဲဒီလိုဆိုရင်အခုမိမိတို့မှာဒီအကြောင်းအင်္ဂါ၄ပါးအခွင့်ကောင်း၄ပါးပြည့်စုံနေပြီ နံပါတ်1ဘုရားသာသနာတော်ကြီးနဲ့မတွေ့ရဘူးလားဟောသာသနာတော်ကြီးနဲ့တွေ့ရင်လို့တရားတွေနာခွင့်ကျင့်ပွားခွင့်မရဘူးလားကိုယ့်ဘက်ကကြိုးစားမှုလေးတစ်ခုပဲလိုတော့တယ်နော်နောက်သာသနာထွန်းကားတဲ့အရာမှာရောမိမိတို့လူမဖြစ်ရဘူးလားဟောဒီသာသနာတော်ထွန်းနေတဲ့အတွက်ကြောင့်မို့တရားတွေကမနာကျင်လဲနာနာကျင်လဲနာမနာကျင်လဲနာဘုန်းကြီးတို့မြန်မာနိုင်ငံမှာဟိုတုန်းကတော့ဒီတိုင်းမနာကျင်လဲနာနာကျင်လဲနာ တရားဝဲတွေကလည်းဟိုဟိုနေရာလည်းဒီတရားဝဲဒီနေရာလည်းတရားဝဲနေအဲ့တော့တရားကြီးကျင်နာကြားခွင့်ကျင်ပွားခွင့်တွေရပြီတရားရဖို့တကယ်တမ်းသာကိုကဒီပုံမှန်သာအာယုံလေးစိုက်ပြီးကြိုးစားလိုက်ရင် ဟောတရားရဖို့ခွင့်ကောင်းခါကောင်းနောက်တစ်ခါနံပါတ်3မိမိတို့မှာအယူကောင်းအယူမှန်ဆိုတဲ့တမ္မာဒိဋ္ဌိအယူကောင်းအယူမှန်ရှိနေပြီအယူကောင်းအယူမှန်ရှိနေတဲ့ပုဂ္ဂိုလ်ဟာ ရသော်ဘုရားရှင်ပုံမှာဘုရားတရားတန်ခါယရဏသုံးပါးပုံမှာလေကြီးညိုတဲ့ယုံကြည်တဲ့တရားကောင်းတာပြုရင်ကောင်းတဲ့ကံကောင်းတဲ့ကံကကောင်းကျိုးပေးလို့မကောင်းတာပြုရင်မကောင်းတဲ့ကံမကောင်းတဲ့ကံကမကောင်းကျိုးပေးမယ်ဆိုတာယုံကြည်တဲ့ကမ္မတက္ကတသမာဓိဋ္ဌိဉာဏ်အပြည့်အဝဖြစ်နေပြီဖြစ်တဲ့အတွက်ဒီကညွှန်ကြားပေးတယ်ဆရာသမားများညွှန်ကြားပေးတယ်တရားတော်အတိုင်းလိုက်နာပြီးတော့ရိုးရိုးတည်တည်နဲ့ကျင့်သုံးသွားမယ်ပါရမီလည်းရှိမယ်ဆိုရင်လည်းပဲ တရားရဖို့ခွင့်ကောင်းကြီးမကြုံဘူးလားကျုံနေပြီနော်နောက်ဆုံးနံပါတ်၄ကဟောအကြည်ဓာတ်6ပါးလည်းပြည့်စုံနေပြီအလုံးပြည့်စုံနေပြီဆိုတော့ဒီချိန်လေးမှာဒီခွင့်ရလေးကြုံလုံးလေးမှာမိမိတို့မှာဒီအကြည်ဓာတ်6ပါးလည်းပြည့်စုံပြီအခုအခွင့်ကောင်းအခါကောင်း၄ပါးသလုံးသာသနာတော်နဲ့ကြုံတွေ့နေပြီသာသနာထုံးကားတဲ့အရာမှလည်းလူဖြစ်နေပြီဓမ္မဒိဋ္ဌိဆိုတဲ့ယူကောင်းယူမှန်လည်းပြည့်စုံနေပြီ နောက်ကြည်တဲ့6ပါးနဲ့လည်းပြည့်စုံနေပြီဆိုရင်ဒီ၄ပါးပြည့်စုံနေပြီဖြစ်တဲ့အတွက်မိမိဘက်ကရရှိလာတဲ့အခွင့်အရေးလေးအထုတ်တဲ့အခွင့်အရေးလေးကိုကြိုးစားပြီးတော့အထုတ်လိုက်မယ်ဆိုရင်မိမိတို့မှာပါရမီလည်းရှိမယ်ဆိုရင်ဒီခုနှစ်ရက်အတွင်းနဲ့ပဲအပယ်ဆင်းရဲလွတ်နိုင်လောက်တဲ့ဉာဏ်တူးတွေမရနိုင်ဘူးလားဗျာဒီဒါကြောင့်ဘုန်းကြီးတို့ယောဂီများယနေ့ဘုန်းကြီးဟောကြားတဲ့တရားရနိုင်ခြင်းရဲ့ခွင့်ကောင်းအခါကောင်း၄ပါး အဲ့ဒီ၄ပါးနဲ့မိမိတို့လည်းတွေ့ဆုံနေပြီဂျုံဂျုံတွေ့နေပြီ၄ပါးစလုံးလည်းပဲပြည့်စုံနေပြီအဲ့ဒီပြည့်စုံနေတဲ့အတွက်ကြောင့်မို့ယခုလိုအခွင့်ကြုံကလေးမှာတရားစခန်းလေးမှာဝင်ရောက်ပြီးတော့အားထုတ်တဲ့အခိုက်ကလေးမှာကြိုးစားပြီးတော့အားထုတ်လိုက်မယ်ဆိုရင်မိမိတို့လည်းတကယ်ကိုပဲလွတ်နိုင်လောက်တဲ့ဉာဏ်စင်တန်းလေးရနိုင်တယ်တကယ်တမ်းပါရမီဓုနဲ့ပြည့်စုံနေမယ်ဆိုရင်လည်းဆင်းငြိမ်းတဲ့နိဗ္ဗာန်ထိအောင်မရနိုင်ဘူးလား ဒါကြောင့်ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာတိအောင်ရနိုင်တဲ့သူတော်ကောင်းများဖြစ်နိုင်ကြပါစေကုန်သတည်း